ကံကြီး136အငယ်1မှ4ထာဝရဘုရားသည်ကောင်းမြတ်တော်မူ၍ဂုဏတော်အစဉ်မြဲတည်သောကြောင့်ဂုံကျေးဇူးတော်ကိုချီးမွမ်းကြလော့ဘုရားတို့၏အရှင်ဘုရားသခင်ဂုဏတော်အစဉ်မြဲတည်သောကြောင့်ဂုံကျေးဇူးတော်ကိုချီးမွမ်းကြလော့အရှင်တို့၏သခင်ဘုရားရှင်၏ဂုဏတော်အစဉ်မြဲတည်သောကြောင့် ဂုံကျေးဇူးတော်ကိုချီးမွမ်းကြလော့ဂုဏတော်အစဉ်မြဲတည်တည်ဖြစ်၍အံပွယ်သောအမှုတို့ကို တပန်းဒီသာ ပြုတော်မူထသောငယ်ငါမ30ဂုဏတော်အစဉ်မြဲတည်တည်ဖြစ်၍ပညာတရားတိုင်းကောင်းကင်ကိုဖန်ဆင်းတော်မူထသောဂုဏတော်အစဉ်မြဲတည်တည်ဖြစ်၍ရေပေါ်မှမြေကြီးကို ဖြန့်တော်မူထသောကရုဏာတော်အစဉ်မြဲတည်တည်ဖြစ်၍အလင်းအိမ်ကြီးတို့ကိုဖန်ဆင်းတော်မူထသောကရုဏာတော်အစဉ်မြဲတည်တည်ဖြစ်၍နေကိုအုပ်ဆိုးသော နေကို၎င်းကရုဏာတော်အစဉ်မြဲတည်တည်ဖြစ်၍ညကိုအုပ်ဆိုးရသောလနှင့်ကြယ်များကို၎င်းဖန်ဆင်းတော်မူထသောကရုဏာတော်အစဉ်မြဲတည်တည်ဖြစ်၍အေဂရုပြည်မှာတာဥများကိုဒဏ်ခတ်တော်မူထသောအငယ်၁၁မှ၁၅ ကရုဏာတော်အစဉ်မြဲတည်သည်ဖြစ်၍အားကြီးသောလက်ဆန့်သောလက်ယုံကိုလက်နှင့်ပြုတော်မူထသောကရုဏာတော်အစဉ်မြဲတည်သည်ဖြစ်၍ဣဒရေလအမျိုးကိုအေဂုတုပြည်သားတို့အထက်ကထုတ်ဆောင်တော်မူထသောကရုဏာတော်အစဉ်မြဲတည်သည်ဖြစ်၍အေရုံပင်လေကိုအပိုင်းပိုင်းခွဲတော်မူထသောဂုဏာတော်အစဉ်မြဲတည်သည်ဖြစ်၍ပင်လေအလယ်၌ဤဒေလမျိုးကိုရှောက်သွားစေတော်မူထသော ကရုဏာတော်အစင်မြဲတည်တည်ဖြစ်၍ဖာရောမင်းနှင့်ဘူချေများကိုအေဒုံပင်လယ်ထဲ၌လှဲချတော်မူထသောအငယ်16မှ26ကရုဏာတော်အစဉ်မြဲတည်တည်ဖြစ်၍မိမိလူစုကို တော၌ပို့ဆောင်မူထသောကရုဏာတော်အစဉ်မြဲတည်တည်ဖြစ်၍ကြီးသောဘုရင်တို့ကိုဒဏ်ခတ်တော်မူထသောကရုဏာတော်အစဉ်မြဲတည်တည်ဖြစ်၍အာမောရိပြည်ကိုအစိုးရသော ရှိဟုန်မင်းကို၎င်း ကရုဏာတော်အစဉ်မြဲတည်တည်ဖြစ်၍ဗာရှံပြည်ကိုအစိုးရသောဩဃမင်းကို၎င်းကရုဏာတော်အစဉ်မြဲတည်တည်ဖြစ်၍ဘုံကြီးသောဘီရင်များကို၎င်းလောက်ကျန်တော်မူထသောကရုဏာတော်အစဉ်မြဲတည်တည်ဖြစ်၍သူတို့နေရာမြေကိုလွှဲတော်မူထသောကရုဏာတော်အစဉ်မြဲတည်တည်ဖြစ်၍မိမိကျွန်ဣဒရလမျိုးအားအမွေကို ပေးချတော်မူထသောကရုဏာတော်အစဉ်အမြဲတည်တည်ဖြစ်၍နှိမ့်ချလျက်နေသောငါတို့ကိုအောက်မေ့တော်မူထသောကရုဏာတော်အစဉ်အမြဲတည်တည်ဖြစ်၍ငါတို့ကိုရန်သူတို့အထက်ကရွေးနှုတ်တော်မူထသောကရုဏာတော်အစဉ်အမြဲတည်တည်ဖြစ်၍ခတ်သိမ်းသောတရဝါတို့ကိုကြွေးတော်မူထသော ကောင်းကင်ဘုံ၏အရှင်ဘုရားသခင်၏ဂုဏတော်သည်အစဉ်အမြဲတည်သောကြောင့်ဂုံကျေးဇူးတော်ကိုချီးမွမ်းကြလော့